ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမိုးကုတ်မြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်9ရက်12လ59ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဝေဩကတရားတော်ထိုရင်ပြီးဒီကရသိရမယ်အကြောင်းဒကာဓမ္မတွေဘုရားရှင်ကိုရမကြီးဟောလိုက်မယ်လို့မှတ်ထားရအောင်နော်ဒကာဓမ္မတွေမှထိုရင်သိတတ်တဲ့ညံပေးတဲ့နေ့ပဲလို့မှတ်ရမယ်မှန်ပါပါထိုရင်ပြီးဒီကရ သိရမယ်ဉာဏ်ပေးသိရမယ်ဉာဏ်ပေးမယ်နေပဲလို့အာရုံဓမ္မတွေမှတ်ကြပါထိုးတွင်းတဲ့ဉာဏ်ရှိမှသာဖြင့်တဲ့ဓမ္မတို့ဒုက္ခခတ်သိငိမ့်တဲ့နိဗ္ဗာန်ရောက်ပမင်းညဉာဏ်နဲ့မရောက်နိုင်ဘူးဆိုတဲ့ဥစ္စာမှတ်ထားပါမှန်ပါအဲ့ဒါကိုဆက်ကဆိုတော့ကြောင့်ဆဆိုတဲ့6ခု6မျိုးကိုပြမယ် ရှောင်ရပြမယ်ဆိုတော့သူရှင်းလို့ဗာပြလိုက်တော့ဆိုတော့အာသူကမင်းတို့အရင်သိဖို့အရေးကြီးတကွာဆိုပြီးအာသူကအရင်သိဖို့ဘုမြင့်တို့မောင်နှင်းတို့ဟောနော်မှန်ပါပါအဲ့ဒါဓမ္မတွေအာသဝဆိုတဲ့ဥစ္စာမှတ်ထားကြပါဘုံဘဝတွေကိုငရေရောက်လိုက်တိရိစ္ဆာန်ရောက်လိုက်စိတ်တဝုံရောက်လိုက်သူလှည့်ပေးတာလို့မှတ်မှန်ပါပါ30ကုံထဲမှာတခါလဲဥပိ္ပနာဘေးတွေကိုခဏခဏတွေ့နေရတာဩ အာသဝကလှဲ့ပေးတာပါလားအာသဝဆိုတဲ့ဝေါကကြီးကလှဲ့ပေးတာပါလားရေထဲမှာဝေါကမြင်မှုကြပါလိမ့်မယ်မှန်ပါဘူးရေထဲမှာဝဲလေးတွေမြင်မှုတော့ဝဲလေးတွေမှာရောက်သွားတဲ့တေရကလေးဖြစ်စေတုံးလေးဖြစ်စေရတခါတည်းဝဲလာလှဲ့ပေးလိုက်တာမောင်နေတို့မြင်မှုတဲ့အတိုင်းကိုကိုသဘောကိုရှိသေးရဲ့ရှိပါဘူးဝဲသဘောအတိုင်းတုံးလေးတွေတေရကလေးတွေဟာလှဲ့နေရရှာ လက်ရတာနေပြီးကလာလက်လာမကလက်ကျင်းလာမကကျင်းပြီးကလာအမရေထဲနဲ့အောက်မြန်မြုပ်သွားလိုက်ပြီဟင်မှန်ပါဘူးမြုပ်သွားပြီးကလာမှာကဗယံဒရာဟိုဘက်သွားပြီးကလာပေါ်လိုက်သေးတယ်ဆိုတာတော့မြင်ဘူးလေမြင်ပါဘူးဩဒါပြန်ဒီသေးရကလေးဒီတုံးနဲ့ဘယ်လိုလဲနေပါလိမ့်မလို့ဆိုတော့ဝေဟကဆိုတဲ့တရားကလှဲ့နေတာပဲလို့ဆိုလို့ရှိရင်တရားဓမ္မတွေသိကြမှာမှန်ပါဘူး ဒီမှာလည်းဒကာဓမ္မတွေဒီလိုသစ်တုံးသေးရကိုအာလောဆိုတဲ့တရားကခါရဲ30ခုမြောက်မှာဟိုဘုံအသေးခိုင်းလိုက်ဟိုဘုံအနာခိုင်းလိုက်ဟိုဘုံရှက်ကွဲခိုင်းလိုက်ဒီဘုံရှက်ကွဲခိုင်းလိုက်ဟိုဘုံမှာငရဲခံခိုင်းလိုက်ဟိုဘုံမှာဂျိုကြီးပေါက်ပြီးဒီကလာသူကလှုပ်လိုက်ဟိုဘုံမှာလမောင်းကြီးတက်ပြီးဒီကလာသူကလှက်ပေးလိုက်အမလေး30ခုမှာဒကာဓမ္မတို့စစ်တို့မှာ ရုပ်ဆောင်ကနေရတယ်ဆိုရင်ကိုလွဲပါမလွဲပါဘူးအဲ့ဒါဘိဥတ္တိလို့ထင်ကြပါလိမ့်ငရုံလို့နေတော့မှာဩအာသဝတ္တိပါလားလို့ပြောတယ်ဘိဥတ္တိပါလိမ့်ကြာကြက်ကြီးဆိုင်ပြီးမှတ်ကြစမ်းပါဒီအာသဝကိုယနေ့တရားဓမ္မတို့ခြုံနီးသိမ့်နီးနဲ့တကွာကျင်နီးကြံနီးနဲ့တကွာခြုံနီးသိမ့်နီးပါကိုသေးသေးချာချာဟောမဲ့ထိုးတွင်သိရမယ်အကြောင်းကို ဘုရားဟောမဲ့သုတ်ဖြစ်လေတော့ကြောင့်ဩငါတို့ပြန်ဘုံရှိကံရှိတဲ့ပုဂ္ဂိုလ်တွေမို့သိရလေဒါဖြတ်လိုက်လို့ရှင်လည်းတို့မှာလဲပြပတ်เสียမရှိပါလားတည်ပြတန့်ပြတာရှိတော့ပါလားဆိုတာဘုံမျက်နှာမောင်းနေမှတ်ရမှာမှန်ပါပါအဲတော့ချုပ်တော့လဲပြပတ်เสียရှိသေးရဲ့မရှိပါဘူးတည်ပြတန့်ပြတာရှိတော့တယ်ဆိုတာသိချာမှတ်ပါမှန်ပါအခုခင်ဗျားတို့ရှင်ချောင်းနဲ့နော်မှန်ပါ သူတေပြီးခြေလေးကျောင်းဘက်ကိုပို့လိုက်တာလဲဘာတင်ညခြေလေးကျောင်းကနေပြီးခြေများတဲ့ကင်းခြေများဘက်ပို့လိုက်ပြန်လို့ရှိရင်လည်းဘသူတင်ညသူလှည့်ခလိုက်တာကျွတ်တို့မှာကျွတ်တို့သဘောပါသေးရဲ့ဟောတဲ့ဆိုတဲ့အာသွားပါလားလို့ဆိုတာယနေ့စဉ်းစားကြစဉ်းစားကြပါဓမ္မတို့ကိုယ့်ဖြစ်ကြရဒေါ်လာပြီးတန်လာပြီးလို့ ဒါတော့ဒီတန်တော့ပြီလို့များစိတ်ထဲမင်းနဲ့မှမမွေးပါနဲ့ဘူး။ဘာကြောင့်လို့ဆိုတော့ခန္ဓာကြီးကဒုက္ခသစ္စာကြီးနဲ့နေရတဲ့အာဟုဝလက်ချက်မကင်းသေးဘူး။ကင်းမလားမကင်းသေးတော့ကိုယ့်ဖြစ်ကလေးတော်ပြီတန်ပြီဒါတော့ပဲချမ်းသာပြီဒါတော့ပဲသူရပြီဒါတော့ပဲတန်းရပြီဘလောက်ဘလောက်ပဲပေးရပြီတော်သေးရဲ့တော်သေးရဲ့ဆိုတာများသုံးကိုမသုံးပါနဲ့ဒုက္ခသစ္စာကြီးပို့ပြီးဒီကလာတော်သေးရဲ့မပြောပါနဲ့။ သဘောကျဒုက္ခသစ္စာကြီးပြွေးပိုက်ထားရပြီးဒီကလာတော်လေးရလို့မသုံးလိုက်ပါနဲ့လို့ဆိုရနော်ဒီနည်းပူရတဲ့ခန္ဓာကြီးနာရတဲ့ခန္ဓာကြီးသေရတဲ့ခန္ဓာကြီးရှိနေရတဲ့တော်လေးရဟဲဆိုတာမသုံးလိုက်ပါနဲ့ဒါတမင်ညဆရာမဟုတ်ပါဘူးဒကာရမတကယ်ထိုးထိုးထွန်းနေတဲ့ဒကာရမတွေအတင်းအရမကဲခင်ဗျားတို့ကြိုက်နေတာလိုရှိတယ် ဒီကစသိန်းကမှာလို့ဆိုပြီးကြတာခင်ဗျားတို့မျက်လုံးတွေကိုပိတ်ပြီးကြတာဘာမှမဟုတ်တဲ့မျက်လုံးတွေဖြစ်သွားကြောင့်ငါဒီမျက်လုံးတွေအပုထိုက်ဆံပါကုဘုရားတော်မူတာနဲ့ဆရာတော်မပြောတော့တာအတိထားပြီးယုံလိုက်စမ်းပါဆိုတာဟောတော့တာပဲငဲ့ကြမပါတော့ဘူးနော်မှန်ပါအစ်စ်ကိုပြောတော့မယ်ဆိုတာဓမ္မတွေသေချာမှတ်ပါမှန်ပါ ခိုင်းဒါဖြင့်ဒကာဓမ္မတို့30ပုံမှာရုပ်စုံကခဲ့ရတာဟာဘုရုတ္တိထင်ကြပါဘုရားတတိနော်အဲ့ဒါကြောင့်အာရဝကိုမင်းသိစမ်းပါကွာရှိဥစွာငါတင့်နံပါအာရဝကိုသိအောင်မင်းတို့ကိုပြောကြံပါတယ်ဆိုပြီးတင့်နံပါ6ခုဟောမယ်နဲ့ကတင့်နံပါကိုစဖို့မှန်ပါဘူးအာရဝဘုရုံဆိုလို့ရှိရင်ဒကာဓမ္မတို့ပါသမီနဲ့ပစ္စည်းရအောင်ခင်တဲ့ဆရာလေကာမတဝကိုခေါ်တယ်မှန်ပါဘူး ဘောကြရောက်ရကွာဒကာဓမ္မတွေကကိုယ်စီပွားလေးနဲ့ကိုယ်သာသမီလေးနဲ့မင်းအเจ้าညီညွတ်ပြီးကိုယ်ဘဝလေးကိုပဲအရတော်လာပြီလို့ခင်းနေတာကဘဝတော့သဘောကြသာသမီနဲ့ပစ္စည်းအရင်ခင်းတာကဗါတဲ့ကာမတော့ထားပါသာသမီနဲ့ပစ္စည်းအရင်ခင်းနေတာကကာမတော့ကိုယ်ဘဝလေးကိုအရတော်လာပြီလို့ခင်းနေတာကဘဝ သဘောကျတယ်နော်ကိုယ်ဘွားလေးကိုရဒေါ်လာငါစားခြင်းလို့စားရတာပဲတောက်ခြင်းလို့တောက်ရတာပဲလူခြင်းလို့လူရတာပဲပေးခြင်းလို့ပေးနိုင်တာပဲကမ်းနိုင်တာပဲငါဘုံငါဥချွေရမရှိဘူးတော်သေးရဲ့တော်သေးရဲ့ကိုယ်ဘွားလေးတော်သေးရဲ့ဘဝကိုယ်ဘွားလေးအရတော်ပြီလို့သစ္စာမမြင်မဲနဲ့ပြောနေတာကဘဝတဝရင်းမိရနိဗ္ဗာန်တော့ကဩ ခြေလည်းငါခြေပဲလည်းလည်းငါခြေပဲအကျဉာဏ်ငါအကျဉာဏ်တွေပဲဆိုပြီးဒီကရတဘူလုံးနဲ့မှာအတော်ချရမရှိအောင်ငါတွေဆွဲထားတာကဒိဋ္ဌဘဝမှန်ပါတဘောကြ။ဘာရင်သာသမီးနဲ့ပစ္စည်းအယုံခင်းနိုင်ရပါတဲ့။အဲကမ္မသွားဆိုတာလောဘပါပဲနော်။ဘောရသွားတာဩပြေးခြင်းလို့ပြေးကမ်းခြင်းလို့ကမ်းလှူခြင်းလို့လှူပြီးဒီကလာကိုယ့်ပေါ်မှာအုပ်ချုပ်ရေးမရှိဘူး။တော်တော်သေးရဲ့ ဒီဘဝမျိုးရတာတော်သေးရဲ့ကြောက်ကြောက်လန့်လန့်နဲ့နေရထိုင်ရတာမဟုတ်ဘူးကိုယ်ရင်ကိုမင်းကိုချင်းနဲ့ကိုယ်ဘုံမှာဩဇာပေးမဲ့လို့မရှိဘူးကိုယ်ဘဝလေးတော်သေးရဲ့ဒါကဘာပါလဲဘဝတော့နော်လူတိုင်းမှာရှိလို့ဟောပါတယ်ခင်ဗျားတို့ကမသိဘူးဒုက္ခသစ္စာမမြင်လို့ကိုယ်ဘဝကိုတော်တယ်လို့ပြောတာမဟုတ်လားမောင်မရမှန်ပါဒိဋ္ဌာတော့ကခြေလည်းငါပဲလက်လည်းငါပဲကြံကြံလည်းငါပဲမျက်လုံးလည်းငါပဲ ဆိုပြီးကြတာဒီလိုလုံးမှာအနိစ္စတရားတွေမသိရဘူးဒိဋ္ဌိကငါးကြီးလောက်ထားတဲ့ဥစ္စာကဘုမင်းတို့မောင်းတိုင်းတို့ဘာတော့ဆိုပါမသိပါဘူးအဲသူတို့သုံးခုပဲတရားဓမ္မတို့အာတော့သိရမယ်ဆိုတာသူတို့သုံးခုပဲဘာကြလဲကာမသဝဘဝသဝဒိဋ္ဌသဝဘယ်မျိုးရှိလဲသုံးမျိုးအဲ့ဒီသုံးမျိုးကတရားဓမ္မတွေကိုတရားတဲ့ ဥစ္စာကုံထဲမှာရုပ်မျိုးစုံအရှက်တကွယ်မျိုးစုံအသေးမျိုးစုံအနာမျိုးစုံနဲ့အလှည့်ခိုင်းထားတာဒီသုံးခုကလှည့်ခိုင်းတာမှန်ပါပါတပည့်ကြ။ဥစ္စာကုံထဲမှာရှိသုံးခုကနေပြီးဒကာဓမ္မတွေလှည့်လိုက်ပတ်လိုက်တယ်ဖြစ်ချင်းဒကာဓမ္မတွေကတီလို့တန့်လို့ကိုရသေးရဲ့။မရပါဘူး။အင်းသူ့ဒါဖြင့်လှည့်တတ်တဲ့သဘောရှိလေတော့ကြ။ဒီသုံးခုဘာလို့ဘာလို့ခေါ်ကြမလဲ။ အဲအတ္တဝဆိုတာပါဠိလိုမြန်မာလိုတော့ဝဲဥကရှင်းကြရှင်းပါဩတေကြောက်เสียကောင်းပါလားဓမ္မတို့ပေါ်ကြလားကဲဒါဖြင့်နိဗ္ဗေဒိကပရိယာယသုတ်ဘုရားသခင်ကိုရမေကြီးကထိုးထိုးထွင်းထွင်းနဲ့ငါအကြောင်းပြပြီးဟောတဲ့သုတ်ပါကွာတဲ့မင်းတို့သမဉ္ဇဏနားနဲ့မထောင်ပါနဲ့လို့ရှိဥစွာဘုရားကတောင်းတာနော် အာတုကသုံးပါးသိကြလားသိပါဘူးကဲဒါတက်နာမပြီးသွားတော့6ခုတောင်ဟောရမှာဟောအာတုကတော့တို့သိပြီဓမ္မတုကဘောတုကဒိဋ္ဌတုကဒီအာတုကသုံးခုဟာဘု து ကြောင့်ဖြစ်ပါလိမ့်မယ်မင်းလက်တယ်ရှာဦးမှန်ပါလာပြန်တယ်ဟောနံကွန်းကအာတုကသာသိရတာနော်မှန်ပါအခုက၎င်းအာတုကသုံးခုကဘု து ကြောင့်ဖြစ်ရတာသုံးဆိုတော့မင်းလက်တယ်ရှာကြဦး ဒုတိယလက်တယ်ရှာရမယ်နော်ခဏကပြောခဲ့တဲ့အာတော်သုံးခုကဘုသူကြောင့်ဖြစ်ပါလိမ့်မလဲဆိုတဲ့လက်တယ်ကိုရှာမိအောင်ရှာသမ်းရှာလိုက်တဲ့အခါကျတော့ဘုရားခင်ဂုရမေကြီးကသဗ္ဗိတညာနဲ့ရှာပြီးဒီကရရဓမ္မတွေစွတ်တောင်းဝေစေခြင်းလဲမှုပတ်မှုခြင်းမှာရက်စေခြင်းတော့ဘွာတဲ့ဒီအာတော်သုံးခုလက်တယ်အကြောင်းရင်းကဖြင့်အဝိဇ္ဇာကြောင့်ဟေ့ ဒါဖြင့်အာသဝသုံးခုရဲ့အကြောင်းဘယ်လိုပါလဲဝိပဿနာဒါဖြင့်အာသဝသုံးခုကသိပြီးသားသာဘုရုကြောင့်ဖြစ်တယ်ဝိပဿနာအဝိဇ္ဇာကြောင့်တရားဓမ္မဘုရုကြောင့်ပါဝိပဿနာအဝိဇ္ဇာဆိုတာတရားဓမ္မတို့ခေါင်းဆောင်ကြီးပါလားမှန်ပါအာရဝတုံးကလက်ပေးရတာသူတို့လက်ရံလက်ပေးရတာလားအာရဝရုတော့အကြောင်းကလက်ပေးလိုက်ဆိုလို့လက်ပေးရတာ ဝိဇ္ဇာကသွဲကလေးစံကမင်းတို့သုံးခုကဟောတော်ရည်ငါမျိုးမျိုးရုပ်ဆောင်ကြတာဟိုဘဲနာပဲဒီဘဲတွေတဲ့အများကြီးနှွဲတာကိုငါကြည့်ကျင်တယ်กว่าဆိုဟောဒီခေါင်းဆောင်ဝိဇ္ဇာကနောက်လိုက်အာတော်ရည်ကိုတရားဓမ္မတွေဆဲခိုင်းလိုက်တာမှန်ပါနာဘူးနာပါအဲညာနဲ့မှတ်ကြတာညာနဲ့မှတ်ကြတာတရားဓမ္မတွေ ညာနဲ့မှတ်ကြပါအာတောအသုံးခုရဲ့အကြောင်းဘာလာတွေ့ပါလိမ့်ဩဒါပြန်အဝိဇ္ဇာကြောင့်ဖြစ်ရတာဖြစ်ပေမှာပဲဒကာဓမ္မတို့အဝိဇ္ဇာဆိုတာကိုဒကာဓမ္မတွေမသိလို့ဘုန်းကြီးကပဲချက်ပြီးပြောပါဦးဟောဒီအဝိဇ္ဇာဒကာဓမ္မတို့သစ္စာလေးပါးမသိတာအဝိဇ္ဇာပဲမှန်ပါပါဒုက္ခသစ္စာလည်းသူမသိမှန်ပါသမုဒယသစ္စာမသိပါဘူးအဲနိဗ္ဗာန်ဆိုတဲ့နိရောဓသစ္စာမသိပါဘူး အဲနိဗ္ဗာန်ရောက်ကြောင်းမဂ္ဂင်7ပါးဆိုတော့မဂ္ဂသစ္စာမသိပါဘူးဩမသိတဲ့လူကနေပြီးဒီကာလခေါင်းဆောင်ပြီးဒီကာလလှည့်ခိုင်းတာကိုဆိုတာဘုမြင့်တော်မောင်နိုင်လို့ရိပ်မိကဲတော့ဗျာအာသဝကြီးအကြောင်းတရားဓမ္မတွေနှစ်နံပါတ်ဖြင့်တွေ့ပါပြီပါပါလိမ့်ဒါဖြင့်အာသဝက3ပါးနော်အာသဝကြီးဘုရုပ်ခေါင်းဆောင်ကိုရှာလိုက်တဲ့အခါကျတော့မှအဝိဇ္ဇာအဝိဇ္ဇာကြောင့်အာသဝဖြစ် ရှင်းကြလားဘာကြောင့်ဘာဖြစ်ပါအဝိဇ္ဇာကြောင့်အာသောဖြစ်တယ်။ဒါရင်ဒါတရားဓမ္မတွေကဩဒါဘုရားဟောတော်မူတာဘုရားဟောတော်မူတာဘုရားဟောတော်မူတာလို့ဒီလိုမရက်ပါဘူး။ဘုရားဟောတော်မူတာလည်းမထားလိုက်ပါဘူး။တို့အိမ်မှာကဲတို့ဘာလုပ်တယ်ဆိုတာစဉ်းစားကြဘူး။နော်တို့အိမ်မှာတို့ဘာလုပ်နေတယ်ဆိုတာစဉ်းစားကြပါစို့။ ဒကာဓမ္မတို့တို့အိမ်မှာတို့ပါလို့ပြဆိုတာစဉ်းစားကြပါစို့ဘုရားဟောတော်မူတာကတော့သူ့မြင်နဲ့သူပြောတယ်ကိုယ်မြင်နဲ့ကြည့်ကြအောင်ဆိုဘုဘောကိုယ်မြင်နဲ့ကိုကြည့်ကြအောင်လို့အိမ်မှာဒကာဓမ္မတွေကအဝိဇ္ဇာကလည်းမင်းနဲ့မပယ်ရသေးတော့မင်းနဲ့များဖြစ်နေတယ်လို့မေးတော့ဒုက္ခသစ္စာဆိုတာကိုလည်းမသိသမုဒယသစ္စာဆိုတာလည်းမသိနိဗ္ဗာန်ဆိုတာလည်းမသိတဲ့အချိန်ပေါ့ဗျာမှန်ပါပါ မက္ကသစ္စာဆိုရတဲ့အလုံးလုံးတစ်ချိန်မှုတဲ့ချိန်ကြတော့ဝိဇ္ဇာကတိမ်လုံးမှာကောင်းဆောင်မှန်ပါပါကောင်းဆောင်နေတော့ဝိဇ္ဇာအာသဝကအဝိဇ္ဇာကကောင်းဆောင်နေတော့ဥက္ကံလိုဥပလေးတို့မှတ်ကြတာကာမသဝဆိုတဲ့သာသမီနဲ့ပစ္စည်းခင်တာလေးဟာလည်းလာတော့မှန်ပါအင်းဘယ်သူကြမ်းမှမာရလားအင်းဘယ်ပစ္စည်းလေးရရှိမှရှိရလားဘယ်ပစ္စည်းလေးမျိုးကဒါနဲ့အစက်ကလေးများရရင်ဘယ်လောက်များကောင်းမလို့ ကြည်စမ်းကြည်စမ်းအိမ်ပေါ်မှာသူဝင်နေအိမ်ပေါ်မှာဝင်နေပြီဒကာရမတို့ဒါဘုရုကြောင့်ကာမတော့ဝင်လာတယ်ဆိုတော့ခုနကသစ္စာလေးပါးကိုတွေးတဲ့အထုတ်တဲ့အချိန်မဟုတ်တဲ့အတွက်ကာမတော့တခါတည်းမိုးလင်းလာအရင်ရောက်မရောက်ဘူးလားအိမ်ထဲဝင်နေတယ်ဓမ္မတို့မဝင်သေးဘူးလားအိမ်ထဲဝင်နေပြီဓမ္မတို့ကြက်ကြက်စဉ်းစားစမ်းပါဦးခင်ဗျားတို့ခန္ဓာကိုယ်ထဲမှာဝိဇ္ဇာရှိနေတဲ့အတွက် မနဲ့မိုးလင်းလာတဲ့ရှင်ဖြင့်ဝယ်ခြင်းတဲ့စိတ်ချမ်းခြင်းတဲ့စိတ်ရောင်းခြင်းတဲ့စိတ်ဝယ်ခြင်းတဲ့စိတ်သွားခြင်းတဲ့စိတ်ခင်ရမရကိုသွားခြင်းတဲ့စိတ်ရရရောင်းရှိတဲ့စိတ်ကိုသွားခြင်းတဲ့စိတ်ပေါ်လာတာကာမဘဝအင်းမနဲ့ကြောင့်ဒီကာမဘဝအိရာကအစောကြီးလာပါလိမ့်မလဲလို့ကိုမြင့်နဲ့မောင်နိုင်နဲ့မေးလိုက်ဟောဘဝိစာသွားတာသစ္စာလေးပါစောစောကြီးကမသိအောင်လုပ်ထားလိုက်မလုပ်လိုက်နဲ့သစ္စာလေးပါစောစောကြီးကမသိအောင်လုပ်ထားလိုက်တဲ့ဝဲ အင်းရောင်းချင်းဝယ်ချင်းရောက်လာပြီသွားချင်းလာချင်းရောက်လာပြီဆိုတဲ့ကံမှာသွားလိုက်မှန်ပါဘူးသင်ကိုကြမ်းမာတော့ကိုသွားမှဖြစ်တယ်ဆိုပြီးဘဝသွားကလည်းကိုကြမ်းမာတော့ဘဝသွားကလည်းကိုကြမ်းမာတော့ကိုသွားနေတာဟုတ်ဘဝသွားလည်းပုဂ္ဂိုလ်လေးကိုတခါလေအင်းကြမ်းမာတော့ခိဆိုင်မှာပုဂ္ဂိုလ်လေးကိုကြမ်းမာတော့တခါလေလာဒုက္ခသစ္စာလို့သိသေးရမသိပါဘူးစောစောစီးကြီးကဝိဇ္ဇာက မျက်လုံးပိတ်ထားတော့ဗျပိတ်သေးဘူးလားအဲ့ဒီမှာဒိဋ္ဌာရောအော်ဒီတိန်လုံးနဲ့ငါပဲကောင်းဆောင်နေရတယ်ငါပဲရှာရတယ်ငါပဲပြည့်ရမရှိလည်းငါရှိလည်းငါပဲဒီအိမ်လုံးမှာဟောဒိဋ္ဌာရောမလာသေးဘူးလားမလာပါဘူးကောင်းနေပါဓမ္မဒါကအိမ်ကျော်ဝင်လာတာအိမ်ကျော်ဝင်လာတာဟောတယ်မှန်ပါပါမောင်းနိုင်ပန်းတရားမဟောသေးပါဘူးမှန်ပါပါပန်းတရားမဟောသေးပါဘူးဒကာဓမ္မစောစောစီစီအဝိဇ္ဇာတရားက ခေါင်းဆောင်လေးလုပ်ပြီးဒီကလာတခါလေကိုအားတော့သုံးခုမပေါ့ပေါ့ခိုင်းလိုက်စီလိုက်တာမြင်ကြတယ်မြင်ပါဘူးဩမိုးလင်းလာတို့ဘာများဖြစ်နေကြပါလိမ့်မလို့ဆိုတာမျက်ပြင်ကစပုံမူပြီးစဉ်းစားစမ်းပါဆိုတာသတိပေးလိုက်မှန်ပါဩမနဲ့မိုးလင်းအဝိဇ္ဇာဆိုတာဘာမှမသိတဲ့အခြေအနေရောက်လာတဲ့အတွက်ရရရကြောင်းခင်ရမင်းရကိုကြွားကျင်လာကျင်တဲ့စိတ်တရားထုတ်ကျင်တဲ့စိတ်သာထားပါ ရောင်းမြဝယ်ခြင်းခင်ယမယသွားခြင်းတဲ့စိတ်ဘ누구ကြမ်းပါလားဘ누구မကြမ်းပါဘူးလားသိခြင်းတဲ့စိတ်ကာမသွားလာတယ်မှန်ပါဘူးဘယ်နဲ့ကြောင့်အစောကြီးကာမတော့လာပါလိမ့်မလို့ဆိုတော့သူ့တဲ့စောတဲ့အဝိဇ္ဇာကအုပ်ချုပ်ပြီးပြီမှန်ပါသဘောကျကာမတော့ရတဲ့စောရတာဘယ်လိုပါလဲဝိဇ္ဇာဓမ္မတွေအိဇာကတန်လျာမဟောပါဘူးတဲ့နော်ယခုပြစ္ဆုတ်ပန်နဲ့ကနတဲ့စောစောစီစီလူ့မှာတွေရောက်လာတာကိုယ့်အိမ်မှာ ခဏတော့မသိလို့ပြေပန်းထုံးနေမဲ့သူတို့ကဝင်ရတယ်သဘောကျလားဘယ်မှာလဲပြေပန်းလေးကင်လာခြင်းနဲ့မင်းလားရှိတဲ့နေ့ပြေပန်းလေးဖះထုတ်ပေးကြတော့မညှို့မလားအောင်ဥက္ကရေးလေးနဲ့စိုက်မယ်လို့ဆိုညတယ်သူကအစောကြီးရောက်မှန်ပါဘူးသူကအစောကြီးရောက်ဝိဇ္ဇာဝိဇ္ဇာကအစောကြီးရောက်နေတာတကယ်ရောင်းမဲ့ဝယ်မဲ့ဒီနေ့တော့ဖြင့်ဝမ်းမဲ့လာမဲ့ဆိုတဲ့ကာမသောရောက်မှန်ပါကာမသောကနောက်ကြတယ် ဘုရားကောင်းဆောင်ထားလို့ဝိဇ္ဇာကအစိုးကြီးကဒကာဓမ္မလေနိုးနိုးချင်းသူကရောက်လာတဲ့အတွက်ဒီလို့စိတ်ကူးပြီနိုးနိုးချင်းဝိဇ္ဇာရောက်လာတဲ့အတွက်နိုးပြီးနေတဲ့ပြင်တဲ့ရောင်းဝယ်ရဝယ်ဝယ်ရစိတ်ကူးမကူဘူးလားကူပါအဲ့ဒါဘုရားစောတယ်ဆိုတာဒကာဓမ္မတွေရိပ်မိလားရိပ်ပါဘုရားစောဝိဇ္ဇာကစောတော့ဝိဇ္ဇာကစောပြီးတော့မှ အဝိဇ္ဇာကသစ္စာလေးပါးကိုဒီတိတ်လုံးခေါင်းဆောင်တယောက်ကိုတခါမမြင်အောင်ဖုံးပြီးဒီကလာကဲမင်းစောစောစီစီကာမသွားဘက်ကိုဆက်ခိုင်းနိုင်မယ်ကာမသွားဖြစ်စေရမယ်ဆိုပြီးစောစောစီကနေပြီးအဝိဇ္ဇာကကာမသွားအပေါ်ခိုင်းရောင်းဟဲ့ဝဲမခိုင်းဘူးလားခိုင်းပါဝါဟဲ့လားဟဲ့ခိုင်းပါဘုရားခိုင်းတာပါအဝိဇ္ဇာကမသိအောင်ဖုံးထားတဲ့အတွက်သစ္စာမသိအောင်ဖုံးထားတဲ့အတွက်ကာမသွားတခါလေအဝိဇ္ဇာကြီး ကျေးဇူးကံကျေးဇူးကြအဝိဇ္ဇာကြီးလက်ကောင်ဖြစ်နေပြီဒကာဓမ္မရဲ့တဏ္ဍာမစောစောကြီးကအဝိဇ္ဇာအလုထလို့တော့ကာမတော်ဟာရိပ်မိရိပ်မိပါဘယ်တော့ဒကာဓမ္မတွေရဥစ္စာဖြင့်အဝိဇ္ဇာအိမ်ထဲဝင်တဲ့ကာမတော်ဆိုတော့ဝေဟကကြီးရောက်လာပါဘောလားမရောက်သေးဘူးလား ကြက်ကြက်စဉ်းစားပြီးနားထောင်မှတရားဓမ္မတို့အကျွေးတရားမဟုတ်ဘူးလက်ငင်းဖြစ်နေတာကိုဟောပါတယ်လက်ငင်းဖြစ်နေတာပေါ်ကြမျက်စိနှစ်ကွန်းမှဖွင့်ချိန်မှမရဖွင့်ဖွင့်ခြင်းဝိဇ္ဇာကလာပါလေဝိဇ္ဇာလာလို့ရှိရင်ရောင်းဖို့ဝယ်ဖို့သွားဖို့လာဖို့ချက်ချင်းစိတ်ကူးပေါ်တယ်မပေါ်လာဘူးလားအင်းဒါဖြင့်စောအစောဆုံးကဘယ်လိုလဲဝိဇ္ဇာသူလည်းစောဆုံးရောက်လာပါရောတဲ့ သူ့နောက်ကကာမသွားလိုက်ဘဝသွားတာဘယ်လိုလာတော့ဆိုတော့ချင်းကျမ်းကျမ်းမှာမှချမ်းနောက်ကိုလေးကျမ်းမှာချမ်းသာတော့နောက်မကြမ်းမှာမချမ်းသာလို့ရှင်ဒီရောင်းဝင်တယ်ဒီသွားလာမလုပ်နိုင်ဘူးကိုကျမ်းမှာချမ်းသာတာလေးရှိသေးလို့ဆိုတဲ့ကိုယ်ဘဝလေးကိုကျမ်းမှာချမ်းသာမှုလေးကိုသဘောကျတယ်ကိုယ်ဘဝလေးကိုသဘောကျတော့သိပဲပါလားအဲ့ဒါပါတော့ပါလေအင်းငါလုံးမှာငါရမှာငါအိမ်မှာငါကောင်းဆောင် နာလုံးမှငါရမှာငါမလုပ်လို့ရှိရင်တိန်တော့မှတခါတည်းဗိုင်းမဲ့လဲပြီးဒီကရအဲဆရာဘုရားကြီးနဲ့နှွှဲနေကြမှာပဲငါပဲကောင်းဆုံးငါပဲလုပ်မှာပဲอืมဒိဋ္ဌာတော်ရရောက်ရောက်ပါဘူးတရားဓမ္မတို့အိမ်ထဲဝင်ပြီနော်ခန္ဓာအိမ်ထဲဝင်ပြီဘယ်ဝင်ပါလဲခန္ဓာအိမ်ထဲဝင်ပြီစောစောကြီးဝင်လာတာဘယ်လိုလဲဒုတိယဝင်လာတာဘယ်လိုလဲ ကာမတော့ဘောတော့ဒိဋ္ဌာသွားသူတို့အချိုးကြောက်ပါလားစောစောကြီးဝင်လာကတော်တော်ကခဏလေးနေမှရောက်လာတာကအေးအာသွားသုံးပါရှင်းမလားရှင်းပါဩဒါကြောင့်ဘယ်နဲ့ကြည့်လိုက်ကြည့်လိုက်ဘယ်မင်္ဂလာမှမရှိပါလားအယုတ်ကမာတွေဝင်နေပါပေါ့လားဆိုရင်လွဲပါဘောရလား ကြက်ကြက်စဉ်းစားထားတော့မှသူနှစ်ချက်တင်ဟောပါသေးတယ်နှစ်ချက်ဟာဒကာဓမ္မတို့ကဟောဘုန်းကြီးကဟောရှာတယ်တန်လျာကြီးစိုးရင်လို့ပြောတန်လျာမစိုးရင်ဘူးတန်လျာဆိုရင်ဒီကလုံးမှတန်လျာကပေါ်တာမှန်ပါဒီဖြစ်စဉ်တိုင်းတန်လျာသေတော့မှဖြစ်ရမှာအခုမသေးခင်အာရောတွေကဝိဇ္ဇာသွားပြီးတော့အကြောင်းကြောင့်ကာမတော့ဘဝတော့ဒိဋ္ဌာတော့ဆိုတဲ့အကျိုးတွေကမနဲ့မိုးလင်းတခါတကူရေးလားမှန်ပါ မွေဘူးလားမွေပါအဲ့ဒါသတိမထားမိဘူးဘုန်းကြီးတရားဓမ္မတွေကသတိဒီနေ့ငါးပါးဖြစ်ပါလိမ့်မလုံးလုံးမှဒီနေ့ဘယ်သူများရှိဥစွာရောက်လာပါလိမ့်မလဲလို့တောင်မှသိတောင်မသိလိုက်ဘူးခမည်းတော်ကစောစောစီစီရောက်တာကပြန်အဝိဇ္ဇာမှန်ပါသဘောကျဒုတိယရောက်လာတာကအာသောကာမသောဘာသောဒိဋ္ဌာသောဒုတိယရောက်လာတာကရှင်းမလားအဲ့ဒါ ပါလိမ့်မလို့လို့ခင်ဗျားတို့ဒိန်းနဲ့ဒိန်းကဲခါတဲ့ဘုရင်ကလည်းမိထွန်းလို့ဘာများလုပ်နေကြပါလိမ့်မလဲလို့ဆိုတော့မှအဲသူတို့တွေကဘာများလုပ်နေကြပါလိမ့်မလို့လို့စဉ်းစားကြည့်ပါစဉ်းစားကြည့်တော့အစိုးရဧည့်တွေကဘယ်လိုသူနောက်ရောက်လာတာကအာသဝရိတ်နေကြလားအမရေခင်ဗျားတို့အိမ်တွေဘယ်လိုတွေ့ရုံနဲ့ဝန်းနဲ့ရောက်နေပါဘောလားဘုရားတော်ကပြင် ကြံလို့နိမိတ်တန်တွေရှုပ်နေတာပဲမရကြဘူးလားရနေတာကဘယ်လိုပါလဲအာဘဝအဝိဇ္ဇာတွေအာသဝတွေရောက်နေဘူးလားရောက်ပါဘူးအင်းရွတ်တဲ့ပုဂ္ဂိုလ်ထဲမှာခုဒါပါနေတာနောက်တရားလေးအရင်လဲလိုက်ရင်ခင်ဗျားတို့ရှင်းပါလိမ့်မယ်မှန်ပါဘူးဘုရားနှလုံးနဲ့ဟောနေတယ်လို့6ခုဟောရမှာကိုအခုနှစ်ခုရှင်းကြပါလားရှင်းပါဘူးအစောဆုံးဧည့်တယ်ဘယ်လိုလုပ်အဝိဇ္ဇာဒုတိယရောက်လာတဲ့ကအာသဝဘာဖြစ် မောင်းနေရေးအတော့ကိုခဲ့နေပါဘောလားဘုရားဓမ္မတို့အာရမောသဘောပါကြတယ်ဘုန်းကြီးကအခုဖြစ်စဉ်ကိုဟောနေတယ်ဆိုတာတော့ဒကာဓမ္မတွေညာထဲမှာရှင်းပါဗလားရှင်းပါဟုတ်ကောဟုတ်ပါရဲ့ဟုတ်ပါဒီတိုင်းလာတာပဲနော်ဒီဒကာဓမ္မတွေဆင်ကြလဲဦးမယ်တော်ပြာတပည့်တွေကဆော့ဆော့ထားတယ်သို့ပေမဲ့ဘုရားဆုံးတော့ကွန်တော်လေးချက်ပါတဲ့ကြက်လို့ရှင်လည်းကြပြာကြီးဆုံးတော့တင်ပါတယ်ဆိုတော့ခင်ဗျားတို့ဆင်ကြတော့လဲဦးပေါ့ပဲလဲနော် အဲ့ဒီနဲတဲ့ထဲမှာကိုသူပါတယ်ဆိုတော့ဘုန်းကြီးရှင်းပြနဲတဲ့ထဲမှာကိုသူပါတယ်ဆိုတော့ရှင်းပြပါမယ်ဒါပြန်ရှင်းဥစွာအာရောသိရမယ်ဆိုလို့သိပါပြီနော်အာရောဖြစ်ကြောင်းဟာလည်းဘုရုကြောင့်လေဟောဒါပြန်တရားဓမ္မတွေယနေ့နှစ်ချက်သိသွားပြီနော်နှစ်ချက်သိသွားပြီအဲ့ဒါအခုသိတာကိုတရားနာတော့သိတာကိုဘုန်းကြီးရဲ့တရားနာတော့တော့မှတ်ရုံနဲ့ဖတ်ကြပါအိမ်မှာသိစေခြင်းစောစောကြီးအဲ့ဒါဘယ်သူပါလိမ့်မလို့ဝိဇ္ဇာ ဒုတိယရောက်လာတာဘယ်လိုပါလဲအဲ့ဒါကိုသိပြီးဒီကလာသိစေခြင်းနဲ့အဲ့ဒီလိုဝမ်းလာတာသိမှသာလင်တရားဓမ္မတို့ဓမ္မ ानु ပါဒနာသတိပဋ္ဌာန်ဖြစ်မယ်နော်ဒါတွေဖြစ်ပြရှုနိုင်မှဓမ္မ ानु ပါဒနာသတိပဋ္ဌာန်ဖြစ်မှာကိုဒါတွေလက်ခံနိုင်ရင်သတိပဋ္ဌာန်သတိကင်းလို့သူတို့ဝမ်းလာကြတယ်သတိမကင်းလို့ရှင်သဘောပါပါရှင်းပြီနော်ကောင်းပြီဒါဖြင့်ဓမ္မတို့သတိပေးလိုက်တာ ဩတို့နဲ့ဖြင့်ပရိထားမဲ့အလုံးနှစ်ခုတော့ဆရာဘုန်းကြီးကပေးလိုက်ပြီစောစောကြီးဖြင့်သစ္စာမသိတဲ့ဝိဇ္ဇာရင်ရောက်တတ်တဲ့နောက်မှသူသူကခြေစွပြုတဲ့ဒကာဓမ္မတို့အာသဝတွေပေါ်တတ်တဲ့သဘောကြဒါတွေပေါ်လို့ရှိရင်တို့ဟာဒါတွေကို ဝိဇ္ဇာပေါ်လာရင်ဝိဇ္ဇာဖြစ်ဖြစ်ရှုရမယ်ကာမတော့ဆိုတဲ့လောဘပေါ်လာရင်လောဘဖြစ်ဖြစ်ရှုရမယ်ကိုယ်ကိုယ်ကိုခင်တဲ့လောဘပေါ်လာရင်ရောဖြစ်ဖြစ်ရှုရမယ်ကိုယ်ကိုယ်ကိုငါးခင်တဲ့ဒိဋ္ဌိပေါ်လာရင်ရောဖြစ်ဖြစ်ရှုရမယ်အရှုတိုင်းရှုနော်မရှုလို့ရှိရင်ဖြင့်ထုံးစံတိုင်းဆိုလို့ရှိရင်ဖြင့်အာအဝိဇ္ဇာကြောင့်အာတော့ဖြစ်ရတော့မယ်မှန်ပါဉာဏ်ပြလို့တဲ့လားမှန်ပါ ဘောပါကြပါပါဒါဖြင့်ဘယ်နှချက်သိလဲမောင်မကြီးချက်သိပါဘူးအင်းအာသောကတက်နာမှလည်းသိပါပြီခင်ဗျာအာသောကဖြစ်ကြောင်းဝိဇ္ဇာရောသိပါဘူးအာသောကဖြစ်ကြောင်းလည်းသိတော့ဟောတက်နာမှလည်းဒကာဓမ္မတွေသိပြီဆရာဘုန်းကြီးကဟောလို့မိုးလင်းလည်းသတိထားမယ်ဆိုလည်းသိပြီအာသောဖြစ်ကြောင်းဝိဇ္ဇာဆိုတဲ့နှစ်နာမှလည်းသိပါပြီအာရောရီထူးုံငါဟောမယ်ဆိုဘုရားကဟောပြီအခုတတိယဟောမှာကဘာဟောမှာလဲ အာဝရိထုဖို့အာဝရိထုဖို့ငါဟောမယ်တရားဓမ္မတို့ဘာဟောမှာပါလဲအာဝရိထုဖို့အာတော့မင်းတို့ကနည်းနည်းလေးပတ်နေတယ်တဲ့အာတော့ထူးအာတော့အမတမထူးထူးခြားခြားရှိတယ်ကွာတဲ့အာတော့ဟောနေငါပြောခဲ့တဲ့အာတော့သုံးခုကထူးတယ်ကွာဘယ်လိုများထူးလို့ဆိုနေရရောက်တတ်တဲ့အာတော့လည်းရှိတယ် တလိษံရောက်တတ်တဲ့အာသဝရှိပါဘူးပြိတ္တာရောက်တတ်တဲ့အာသဝရှိပါဘူးနတ်ပြည်ရောက်တတ်တဲ့အာသဝရှိပါဘူးဇမပြည်ရောက်တတ်တဲ့အာသဝရှိပါဘူးအဲအာသဝအထူးလို့မှတ်သားပါတယ်မင်းတို့အာသဝဆိုလို့ရှိရင်အပေကြီးသွားတော့မယ်လို့မင်းတို့ကမှတ်နေလိမ့်မယ်မှန်ပါမဟုတ်ဘူးကွာငရဲတလိษံပြိတ္တာသဘောကျနတ်ပြည်လူပြည်နတ်ပြည်ပေါ့ဗျာလူပြည်နတ်ပြည်ရောက်တတ်တဲ့အာသဝလည်းရှိပါသေးတယ် သဘောကျမြန်မာပြည်ရောက်တဲ့အာရုံရှိပါဘူးခိုင်းဒကာဓမ္မဘာလို့ကျယ်တော့ငယ်လူဆံလေးတွေရောက်တဲ့အာသွားလည်းရှိတယ်တဲ့လူတင်နတ်ပြည်ရောက်တဲ့အာသွားရှိပါဘူးမြန်မာပြည်ရောက်တဲ့အာသွားရှိပါဘူးအာသွားမနေဘူးကွာပြားရတယ်အာသွားအထုတွေကမောင်းနိုင်သေးလားရှိပါဘူးငယ်ဒိဋ္ဌံဒိဋ္ဌာရောက်စေတဲ့အာသွားရှိမရှိရှိပါဘူးလူပြင်နတ်ပြည်ရောက်စေတဲ့အာသွားရှိပါဘူး ရှိတာပဲတဲ့ဗြဟ္မာပြေရောက်စေတဲ့အာတော့ရှိပါဘူးဒကာဓမ္မကအာတော့အထူးကဒီလိုထူးလာတာမထူးဘူးလားထူးပါဘူးအင်းဘုဒ္ဓပါဠိတော်မှာကိုတော်တိုင်းဟောတာဖြစ်လေသောကြောင့်ဘုန်းကြီးတို့ဒကာဓမ္မတွေရှင်းမှုကိုသာအဓိကထားပြောနေပါတယ်ဖရာဟောလို့သေချာမှတ်ပါလားမှန်ပါဩဒါပြန်အာတော့ငရဲရငရဲကိစ္စတိတ်တယ်ရောက်စေတဲ့အာတော်လည်းရှိတယ်လူပြင်းနတ်ပြင်းရောက်စေတဲ့အာတော်လည်းရှိပါဘူး မြမပြေရောက်စေတတ်တယ်တဲကျဲပါလားတကယ်တော့သဘောပါကြအင်းဒါဖြင့်အခုအားလုံးတရားဓမ္မတွေဘယ်ပြေမြရောက်နေကြပါလိမ့်မလို့မေးလို့ရှိရင်ဘယ်နဲ့ဖြေကြပါလူပြေရောက်လူပြေရောက်လူရောက်ဆဲပေါ့ဗျာအင်းဘယ်သူများပို့လိုက်တော့ရောက်ပါလိမ့်မလဲလို့အမေးထုတ်ပါအဲအစ်စ်ဟောတာတော့အာသွားကြတော့ ဘယ်နဲ့ကြောင့်အစွတ်ဟောလာတော့အာကောကြောင့်ရောက်ပါလိမ့်မလဲဒကာဓမ္မတွေစဉ်းစားကြည့်တော့ဒကာဓမ္မတွေသူတို့ကကာမဘုံဘူးလားကာမဆက်ဘုံတွေကနော်လူပြည်ဆိုတဲ့ကာမဘုံနဲ့လူပြည်လိုချင်တဲ့ကာမတော့မရှိပဲနဲ့ဒကာဓမ္မတို့လူပြည်ရောက်ပါမရောက်ပါဘူးတပည့်ကြလူဘဝလိုချင်တဲ့ဘဝဘဝမရှိဘဲနဲ့လူပြည်ရောက်ပါမရောက်ပါဘူး သဘောကျလားလူပြေရောက်ချင်တယ်ငါလူဖြစ်ချင်တယ်ဆိုတော့ဒိဋ္ဌိမရှိဘဲနဲ့လူကိုဖြစ်ပါမဖြစ်ပါဟောအာသောကြောင့်ဖြစ်ပေါ်ကြလားဟုတ်ပါအင်းနတ်ပြည်လည်းဘုသူကြောင့်ဖြစ်တယ်အာသောကြောင့်ဒါဖြင့်အော်အာသောတွေလူပြည်ရောက်စေတဲ့အာသောနတ်ပြည်ရောက်စေတဲ့အာသောအပေသူရောက်စေတဲ့အာသောတချို့ဗြဟ္မာဖြစ်ခြင်းတော့သမထတွေကြိုးစားပြီးဒီကရဇာမနဲ့သိသွားတာတွေဟာဗြဟ္မာဖြစ်ခြင်းတော့ဗြဟ္မာပြည်မှာ ပို့ရတဲ့ကာမသောမြမပြေမှာပို့ရတဲ့ဘဝသောမြမဖြစ်ခြင်းငါမြမဖြစ်ခြင်းလဲဆိုတဲ့ဒိဋ္ဌာသောရှိမရှိရှိပါဘူးဩဒါပြန်အာသောရီအပေအာသောလည်းရှိတယ်လူနာအာလူနာအာသောလည်းရှိတယ်အာသောအထူးတွေလေမှန်ပါအင်းမြမမြမဖြစ်စေတဲ့အာသောရောရှိပါဘူးဒါပြန်အာသောအထူးတွေဟာဘောင်ငယ်ငယ်ရောက်စေတဲ့အာသောတိဋ္ဌံပိတ်တွေရောက်စေတဲ့ လူပြင်းနာပြရောက်စေတယ်မြမပြရောက်စေတယ်ဟောအာရောအထူးကဒီလိုမှတ်ထားပါကွာတဲ့အာရောကဒီလောက်ထိအောင်ထူးခြားပါတယ်သဘောကျအဲ့တော့သမင်းညဟောတော့ဩလူပြင်းရောက်တာကံကောင်းကြောင်းသင်ပြီးဒီကလာဒုံဘောတရားတဲ့မှာမနုဿတာဘာဝဒုံဘောလူဘဝရခဲ့တယ်လို့ပြောတာအဲ့ဒါသမင်းညအပေါ်ရဟောတာလို့မှတ်ပါသေသေးချာချာတော့အာရောပေါ့မှန်ပါ သဘောကျသေသေးချာချာတော့ဗျာကဲဒကာရမတော့အဘောပို့တယ်မပို့တယ်သိပါလားလူပြေရလူခန္ဓာဘာသစ္စာဒုက္ခအဲဒုက္ခသစ္စာလည်းပို့လိုက်ကြတဲ့ကဒကာရမတွေဘယ်ပို့လိုက်ကြဆိုတာမောင်နိုင်လက်တယ်ရှာလိုက်ရင်အာဘောပဲသိတယ်ဘာပြောလဲဒုက္ခသစ္စာပြောအောင်လုပ်တာတော့ဗျာအာဘောကြီးပဲမဆိုနိုင်ဘူးလား ကောင်းကောင်းသဘောပါကြပါဩသေသေးချာချာလည်းပတ်ကြသေချာလည်းမှတ်ကြဩအာသောအာသောအထူးချက်တင်းမြန်ထူးခြားပုံတွေကမနှဲပါလားဟုတ်ပါဘယ်လေးပဲရောက်စေဘယ်လေးပဲရောက်စေတဲ့အာသောလည်းရှိတယ်မှန်ပါလူပြည်နတ်ပြည်ရောက်စေတဲ့အာသောရှိပါမြမပြည်ရောက်စေတဲ့ရှိပါအာသောလည်းရှိတယ်ဒါကြောင့်ဘုံအဖြစ်ဘွဲ့တောင်ဓမ္မအဖြစ်ဘုသူတိုင်အောင်လို့ဆိုရဲဆိုရမမှားပါဘူး ဆိုတာတော့ကောင်းကောင်းကျင်တော့ကျင်ပါဘူးအဲဒါဖြင့်သုံးနာမှနားရတယ်အာတော့ထူးခြားပုံနဲ့နားရပါပြီ1 2 3 4 5 6ကြောင်ထူးတယ်ဆိုကြပါစို့နော်ကောင်းပြီဒါဖြင့်တင့်တဲ့သုံးနားရကြပါဘူးအဲအာတော့လည်းသိပြီဗျာအာတော့ဖြစ်ကြောင်းသိပါဘူးအာတော့လေထူးထူးပြားပြားပြားနေပုံတော့သိပါဘူးသိပြီကောင်းပြီတဲ့သရုပ်ကလေးနာမတ်ကိုဒကာဓမ္မတွေဟောဘူးနော် 6ချက်အောင်ဟောရမှာကိုကဲသရုပ်လေးနံပါတ်ကအာရောရေအာရောကြောင့်အကျိုးပေးကိုငါဟောမယ်တပည့်ကြအာရောအကျိုးပေးကိုငါဟောမယ်တဲ့အာရောကြောင့်အကျိုးပေးတာငါဟောမယ်ဒါအာရောထူးခြားပုံနဲ့ဟောတာနော်ဒီသရုပ်တော်ဟောမှာကအာရောရဲ့အကျိုးပေးကိုဟောမယ်အာရောရဲ့အကျိုးပေးဆိုတာအာရောကအာရောဆိုတာခင်ဗျားတို့က အပယ်ကြီးသွားတယ်လေဒီလိုမြင်လိုက်ပါနဲ့အာတော့ရဲ့ကျိုးပဲဟာအကျင့်ပုဂ္ဂိုလ်တယောက်ရှိတယ်ကွာဘုရားကပုဂ္ဂိုလ်ဒုတိယရှိတယ်သူဟာနတ်ပြည်ဓမ္မပြည်ရောက်ရှင်တဲ့ကုသိုလ်မျိုးသူလုံးမလားမလို့သူလားစဉ်းစားတာမလို့လုံးပြမှာပဲလေကွာဒီကြောင့်ဤကံကြောင့်ဤလူဒါနကြောင့်ဤသီလကြောင့်ဤသမထကြောင့်ဆိုပြီးကြတာလူပြည်နတ်ပြည်ကို လူပြင်နာပြင်ရောက်တဲ့ဝန်းထဲမှာအာသွားတွေကပေါ်မလားပေါ်ပါဘူးအဲ့ဒီပေါ်လာတော့လူကောင်နဲ့ကောင်မြန်မာကောင်တွေဒီလိုတော့အကျိုးတရားတွေပေါ်တဲ့မပေါ်တဲ့ပေါ်တယ်လူနဲ့မြန်မာမပေါ်လာဘူးလားပေါ်ပါဘူးအဲ့ဒါတရားဓမ္မလို့သွန်းတော်သွန်းတော်တင်ရင်တခါလေလူပြင်နာပြင်ရောက်ပါလို့လူပြင်နာပြင်ရောက်ပါလို့ဤဆိုတဲ့ဥစ္စာ အာရောတရားကြောင့်နောက်လူအောင်နောက်ကောင်ဖြစ်လာတဲ့ခါကျအကျိုးပေးလို့ဆိုရင်လောဘအာရောကအကြောင်းအကျိုးပေးကလူအောင်နောက်ကောင်မြမကောင်မှန်ပါတပည့်ရအကျိုးပေးကဘာလဲလူကောင်နောက်ကောင်မြမကောင်ဆိုရဲယုံနာနေပေါ်ဘူးလားပေါ်ပါအင်းဒီဥစ္စာတွေဓမ္မတို့အဲ့တော့အာရောရဲ့အကျိုးပေးကိုလူကောင်နောက်ကောင်မြမကောင်ဆိုတာကနောက်မှအကျိုးပေးမှဖြစ်တော့ဘုရားကအခုမဟုတ်ကိုကွာတဲ့မင်းတို့ ဆွမ်းနေကွန်းနေပေးကြကမ်းကြထူးကြတန်းကြတဲ့အခါကြလို့ရှိရင်သစ္စာမမြင်ဘဲနဲ့လုတ်တဲ့ပုဂ္ဂိုလ်အတွက်မှာငါသေးချာပြောပြမယ်လူပြေရောက်ကြောင်းကုသိုလ်ကိုလည်းသူလုတ်ဖြစ်တယ်ကွာမှန်ပါဘူးနတ်ပြေရောက်ကြောင်းကုသိုလ်ကိုလုတ်ဖြစ်ပါဓမ္မပြေရောက်ကြောင်းကုသိုလ်ကိုလုတ်ဖြစ်ပါအဲအာသောကြောင့်လုတ်ဖြစ်တယ်မှန်ပါ သဘောကျလူပြေရောက်ကြောင်းကုသိုလ်ဟာဘုရုကြောင့်လို့ဖြစ်တာအာဘောနတ်ပြေရောက်ကြောင်းကုသိုလ်ဟာအာဘောဓမ္မပြေရောက်ကြောင်းကုသိုလ်ရေလို့ဖြစ်တာအာဘောဂိုင်းတရားဓမ္မတို့ခင်ဗျားတို့ဆွမ်းတော်တင်နေတဲ့ခံအာသောအုပ်ချုပ်သစ္စာမသိတဲ့ပုဂ္ဂိုလ်လူလိုက်လို့ရှိရင်ဒီတိုင်းမှာပေါ်ကြသစ္စာမသိတဲ့ပုဂ္ဂိုလ်လူဒီခန္ဓာဒုက္ခသစ္စာနာခန္ဓာဒုက္ခသစ္စာဗြဟ္မခန္ဓာဒုက္ခသစ္စာ ဆိုတာမှမသိတဲ့ပုဂ္ဂိုလ်ဖြင့်ဆုံးတော်တင်တာလည်းလူပြရောက်ခြင်းနတ်ပြရောက်ခြင်းဗြဟ္မာပြရောက်ခြင်းအင်းပြန်သမထအာရုံတွေဗြဟ္မာပြရောက်ခြင်းဆိုတဲ့ဓာရီကပါကြမယ်ရှင်ဒါအာရဝဒီထဲမှာအာရဝကခိုင်းနေလို့အာရဝအကျိုးလေးအာရဝကြောင့်ဖြစ်ပေါ်လာတဲ့ကုသိုလ်တွေလေကွာဒါကြောင့်အာရဝအကျိုးလေးလို့သိရမယ်ဒီကုသိုလ်တွေပေါ်နေတာကဝန်ထဲမှာအာရဝအာရဝကအကြောင်းအခုလုပ်နေတဲ့ကုသိုလ် ပြမလားရှင်းပါအာသဝကယခုလုံနေတဲ့ကုသိုလ်ကမရှိပါဘူး gain ခင်ဗျားတို့ဘုန်းတော်တင်ရင်မှတ်တယ်တခါတည်းအာသဝကြောင့်ဖြစ်တဲ့ကုသိုလ်ဓမ္မပေသာတောင်းတာလို့ရဲ့ဒီဒီကုသိုလ်ဟာဘု து ကြောင့်ပေါ်လာတယ်အာသဝကြောင့်သစ္စာမသိတဲ့အာသဝကြောင့်မှန်ပါသဘောကျအဲ့တော့ဒကာမတွေကဘယ်ကမိစိုက်ကြည့်ထုံးဒီကလာဟဲ့ကနေပြီးအောကျော်အောကျင်နဲ့ မေတ္တာတွေပို့ပြီးဒီကလာတခါလေလူပိဏပြည်တွေများရှောက်လုံနေမယ်ဆိုလို့ဘုရင်ကအာရဝထနေတယ်သေချာစင်းတဲ့သူဘယ်လိုဆိုကြအာရဝထအာရဝထနေတယ်လို့လူပိဏပြည်ဓမ္မပြည်တွေကလူကျင်လို့လုံနေတယ်ဆွမ်းတော်တွေမိတွန်းနေတာလုံမယ်ဆိုကြလို့ရှင်ပြန်ဘုရင်ကအာရဝကြောင့် အကျိုးတွေပေါ်နေပြီလို့မောင်းနေဆိုမှန်ပါကုသိုလ်တော့ဒီမလုပ်ဘူးလားအဲ့ဒီကုသိုလ်အာတော့ကဲမှာရဲ့မကဲပါနတ်တရားကြောင့်ကုသိုလ်လူတရားကြောင့်ကုသိုလ်ယမတရားကြောင့်ကုသိုလ်ဒီသားတွေနည်းနဲ့မခွဲခြင်းနဲ့ကုသိုလ်ဒါသာလုပ်နေလို့ရှင်ဟိုမှာဆွဲကြည့်လိုက်မိဆုံးပြီးစူးစူးနဲ့နေတယ်အင်းဘယ်လိုရောက်နေတယ်ဆိုတော့ခင်ဗျားတို့ပြပါအာတော့အရိဥတော်တရားကကျိုးဆွဲလို့အာတော့အကျိုးပေးလို့မှန်ပါဒီကုသိုလ်ကအာတော့အရိအာတော့ခိုင်းရလို့တဲ့ ကုသိုလ်ကမဆုံးနိုင်ဘူးလားဆုံးနိုင်ပါဘူးလူပြောက်ကြောင့်ကုသိုလ်ကဘယ်သူကခိုင်းတာရောအာသောပါဘူးနတ်ပြောက်ကြောင့်ကုသိုလ်ဘယ်သူကခိုင်းအာသောပါဘူးဓမ္မပြောက်ကြောင့်ကုသိုလ်အာသောပါဘူးဒါနဲ့အာသောကအကြောင်းသူကအကျိုးမနေဘူးလားကဲစောစောစီစီအကျိုးပေးတယ်ဓမ္မတွေအာသောကအကျိုးပေးကိုသိရမယ်ဆိုတော့လူပြဏပြေဓမ္မပြေတာတောက်တာလောက်တဲ့ကုသိုလ်တွေသာဝန်းထဲမှာပေါ်နေကြမှာဆိုတော့အဲ့ဒါစောစောစီအာသောကထားလို့အကျိုးပေးပေါ်တာမှန်ပါဘယ်လောက်ကြောက်ကြတော့ကောင်းပါဒီလို ဇာကောင်းမကောင်းနဲ့မတွေ့လို့ရှိရင်ခင်ဗျားတို့ဒီဒီကျိုးလေးတွေပဲမနဲ့မိုးလင်းဒီကုသိုလ်တွေပဲဝင်နေရောက်နေပါလားဒီကုသိုလ်တွေကလည်းဘယ်လိုကြောင့်ရောက်ပါအာသောကကဲဘယ်လောက်ဆိုးသဘောပါကြရဲ့ဒါအမှန်တန်အခုသစ္စာသိပြီးသားပုဂ္ဂိုလ်မို့ဟောလို့ဖြစ်တာနော်သစ္စာမသိသေးတဲ့ပုဂ္ဂိုလ်အာသောနေတဲ့ပဲသမဏေဆရာဟောပြရတယ်ဟောလို့ရှိရင်ဟောတဲ့ပုဂ္ဂိုလ်ညံ့တယ်ပဲ နာရပုဂ္ဂိုလ်လည်းပရိချာယံတော့ပြီးဒီကလာလေယုံမရှိမှာပဲမလဲပဲဘူးလားလဲပါကဲပေါ်ကြလားပေါ်ပါခိုင်လူတွေရောကြောင်းကုသိုလ်နတ်တွေရောကြောင်းကုသိုလ်မြမတွေရောကြောင်းကုသိုလ်ဟာအာတော်ရီကိုအကြောင်းမပါပဲနဲ့ဒီကုသိုလ်တွေကဝင်နေရောက်ပါမလားမရောက်ပါဘူးဒါဖြင့်အာတော်ရီအကျိုးပဲကိုလည်းသိရမယ်ဆိုတော့လေးနံပါတ်စောစောရောက်လာတဲ့ကုသိုလ်တွေ ဘုံဘဝတောင့်တလုပ်တဲ့ကုသိုလ်တွေကိုဆိုရမောအင်းသောသောတိဥပဒနာအထုတ်နေတာကိုဆိုတာမဟုတ်ဘူးသောသောတိဝိတုရှင်နဲ့ညံပေါ်နေတာကိုဆိုတာမဟုတ်ဘူးသောသောတိကြီးရှာရှည်ပြီးတဲ့ကာလဘုံဘဝတွေတောင့်တနေတဲ့အိမ်ကိုကြည့်လိုက်လို့ဖြင့်ဖြင့်ဩအာတဝရီဘောအကြောင်းကြောင့်သူ့ဖြင့်ဒီကျိုးရဲ့ကုသိုလ်တွေသူလုံနေပါတော့လားဒီကုသိုလ်တွေသူဝန်နဲ့ရောက်နေပါတော့လားလို့ခင်ဗျားတို့အကုန်ကဲခံတယ် ဘောပါကဲမောင်မင်းဒါများမလားဒါဘုရုကြောင့်ပေါ်လာတဲ့အကျိုးတရားပါလေအဲ့ဒါအာသဝကအကြောင်းဒီကုသိုလ်တွေလုပ်ဖြစ်တာကဘာဆိုကြ။ကိုင်းတရားဓမ္မတို့ဆရာကောင်းသမားတော်မတွေ့ခင်ဗျားတို့ဘယ်ဆရာရမယ်ဆိုတာပေါ်ပြီ။ပေါ်ပါဘူး။ဒါဆက်ကနေပါရင်တော့လေးခုပဲဟောပါသေးတယ်။လေးခုပဲဟောရသေးတယ်။ဒီနှစ်ပုံလေး အာသောဝတိရမယ်သိနာပါအာသောဖြစ်ကြောင်းသိရမယ်သိနာပါအာသောထူးခြားခြားထူးခြားများလို့မသိရမှာလားသိနာပါအာသောအကျိုးလို့သိရမယ်သိနာပါဒါရင်တရားဓမ္မတို့မနဲ့နဲဘူးလားကဲနဲပါဩဒီလိုဥစ္စာမောင်နေသမင်းညရေးကြည့်သလားသူပဲရေးကြည့်သလားဆိုတာပေါ်လာပေါ်ပါသူရေးကြည့်တယ်ဆိုတာဓမ္မတွေသိကြပါလားသိပါသောသောစီစီကုသိုလ်လုပ်နေတာတောင်မှ သစ္စာမသိတဲ့ပုဂ္ဂိုလ်လုံနေတာများအာရဝကြောင့်လုံနေတာကွာသဘောပါလဲဥမှာပဲလဲပြီးမျိုးဥမှာပဲမြုပ်ပြီးဘယ်ရမလားဟိုဘက်သွားပေါ်ဦးမယ်မော်ပဲဦးလားအဲဒါဖြင့်ငါဘုရားကြီးဘုရားခင်ကိုရမကြီးကမင်းတို့သိအောင်လို့ဖြင့်ရှေ့ကလေးမျိုးပြပဲကွာတဲ့အာရဝချုပ်ကြောင့်ငါဟောတော့ဟောမယ်ပါဟောအာရဝချုပ်ကြောင့်အဲအာရဝချုပ်ကြောင့်အာရဝချုပ်ကြောင့်ဆိုတဲ့ဥစ္စာကြီး ဒကာရမတို့တဲ့အဝိဇ္ဇာချုပ်မှအာသောချုပ်မယ်အဝိဇ္ဇာချုပ်မှအာသောချုပ်သဘောကျလားအဝိဇ္ဇာချုပ်မှအာသောချုပ်အဲအဝိဇ္ဇာချုပ်မှအာသောချုပ်မှလို့သိရမယ်သဘောကျလားကောင်းပြီတဲ့ဗျာအဝိဇ္ဇာချုပ်မှဩဟောတာနေရာစခန်းတတ်မှာပါလားဆိုတာလေကောင်းကောင်းရှင်းတတ်ကြပါအဝိဇ္ဇာမချုပ်ရင်တန်မြာစခန်း မတတ်နိုင်ဘူးဆိုတာကောင်းကောင်းပေါ်လာ။ကောင်းပြီဒါဖြင့်ဓမ္မတို့ခုငါးနာမှသိပြီနော်။ဝိဇ္ဇာချုပ်မှသံဃာလည်းဟုတ်ရစဲမယ်။ပေါ်ကြ။ဝိဇ္ဇာချုပ်မှသံဃာလည်းဟုတ်ရစဲမယ်။ပေါ်ကြ။အဲမောင်နိုင်တို့ကိုမြင့်တို့ဘယ်နှချက်နားလဲတော့။နားချက်နားသရုပ်ကအပြင်သက္ကနိဗ္ဗာန်ဆိုတော့ကြောင့်၆ခုဟောမှာဖြစ်သောကြောင့်ဓမ္မတို့၆ခုမြောက်ကိုဘုန်းကြီးဟောတော့မယ်။ ဒါပြန်ဟောရအဝိဇ္ဇာချုပ်လို့အဝိဇ္ဇာချုပ်မှတန်တရားစခန်းတတ်မယ်ဆိုတာတော့ပြန်သဘောကျပြီတရားဓမ္မတွေလည်းသဘောကျပြီဘုရားလည်းဟောလို့အဝိဇ္ဇာရဲ့ချုပ်ရချုပ်ကြောင်းအကျင့်ကိုလည်းမင်းတို့သိရအောင်၆ခုမြောက်ကဘာသိရအောင်ချုပ်ရချုပ်ကြောင်းအကျင့်ကိုမင်းတို့သိရမယ်သဘောကျ။ဒါရင်ဒါဖြင့်ချုပ်ရချုပ်ကြောင်းကျင့်ကြတော့ဘုရားသခင်ကိုရမေကြီးက သူ့လက်သုံးဖြစ်တဲ့မဂ္ဂင်ဖြစ်ပါဝိဇ္ဇာချုပ်ရချုပ်ကြောင်းကျင့်ကဘယ်လိုပါလဲမဂ္ဂင်ပါခိုင်းတာဖြင့်ဒကာဓမ္မတို့သံဃာမှာဖြင့်တပည့်တို့ဗျာလူလည်းဖြစ်ချင်ပါဘူးလူလည်းဒုက္ခသစ္စာနတ်လည်းဒုက္ခသစ္စာပဲလည်းဒုက္ခသစ္စာဒီကုသိုလ်တွေကလည်းဒုက္ခသစ္စာကျေစုပြီးမှကုသိုလ်တွေအာဟောတရားရဲ့အကျိုးတွေမို့ဒါတွေကအာဟုရရှိရရှိပါဘူးလူပြင်းတတ်တဲ့ယောက်ျောင်း ကုသိုလ်တွေကလည်းအာသောတိအကျိုးလို့ဟောတာမှန်ပါဒါတွေတော့ကရေနော်အာသောချုပ်မှသာလေနိဗ္ဗာန်ဆိုတာကသဘောကျတယ်အဲဒီအာသောချုပ်ရှင်လို့ရှိရင်လေချုပ်ရချုပ်ကြောင့်အကျင့်ဖြစ်တဲ့မဂ္ဂင်ဟာမလို့သိထားပါဘူးဉာဏ်နဲ့ပြတ်မှရတခြားအကျင့်မရပါဘူးကဲပေါ်ကြပါဃာရမရနေရကြဘယ်နှချက်နားလဲကွာ60သစ္စာဘကအာသောသိရမျက်နှာဘကအာသောဖြစ်ကြောင်းသိရ သုံးနံပါတ်ကအာသွများပြားဖို့သိရမယ်၄နံပါတ်ကအာသွအကျိုးကိုသိရမယ်သဘောကျလားဘုံဘောတောင်းလာတဲ့ကုသိုလ်တွေပေါ်လာတာဘုရားကြောင့်ပေါ်လာတာဒါပြန်အာသွချုပ်တာကိုလည်းသိရမယ်ဆိုတော့ဘုရားချုပ်မှချုပ်ကောင်းပြီအာရုံချုပ်ရချုပ်ကြောင်းကျင့်ဆိုတော့ဘာနဲ့ကျင့်ရမလဲ။ဒါဖြင့်တရားဓမ္မနေရင်းဆရာဘုန်းကြီးဟောနေတာဟာ ဩဘ누구ကိုချုပ်စေခြင်းလို့ဒါရင်နဲ့ရှုစားမှာกว่าလှုပ်စားမှာกว่าလို့ဆရာဘုန်းကြီးဟောတဲ့သရုပ်စာခမည်းတော်ဘုရားဟောတော်မူတယ်ဆိုတာလည်းခမည်းတော်ဩအာသွားချုပ်စေခြင်းတာကိုပေါ်သေးဘူးလားဘာချုပ်စေခြင်းတာပါအဲအာသွားချုပ်စေခြင်းလို့ဟောနေတယ်သရုပ်စာလည်းခမည်းတော်ဝဲထဲမှာအာသွားရူသောဝဲက ခင်ဗျားတို့ဥစ္စာခန္ဓာကိုယ်တက်တုံးတွေကိုလဲနေလေလေပြီးရုပ်ဆောင်ကခိုင်းနေပါလေရုပ်ဆောင်ကခိုင်းပြီးဒီကလာအောက်မရဖို့ပြန်တယ်အာရုံပဲဖို့နောက်တစ်ခါအဲ့ဒီကနေဗယံမရာတခါလဲဒကာဓမ္မတို့ဝဲထုတ်သွားတဲ့သိရကလေးကဗယံမရာလဲထွက်သွားတယ်ဆိုတာလဲအောက်မြုပ်ပြီးတော့ဗယံမရာပေါ်ကျတဲ့စီသွားမပေါ်ဘူးလားပေါ်ပါဘူးဒီမှာလဲခင်ဗျားတို့ ဒီ30ဘုံနဲ့ပေါ်ကျင်တဲ့စီသွားပြီးဒီကာလလက်လိုက်ကြလဲ30ဘုံနောက်လည်းအပယ်လေးပါးလည်းမြုပ်မြုပ်ရာကနေပြန်ပြီးဗယမရပေါ်လာပြန်တော့လဲ30ဘုံဒုက္ခသစ္စာလည်းပြန်ရောက်မှန်ပါကောင်းတာများပါသေးမှန်ပါအဲ့ဒီကဲတော့ကောင်းတာမပါတော့ဘုန်းကြီးတို့ဓမ္မတွေမှာအာရောမချုပ်ပြီဒီလိုပဲလှည့်ပေးပြီးကာလဗယမရလှည့်ပြီးဗယမရပေါ်နေမှန်ပါသဘောကျအဲဘယ်လိုလုပ်ကြမလဲဆိုတော့အာရောချုပ်အောင်လို့မှန်ပါသဘောကျ အတော့ချုပ်သွားလို့ရှိရင်ဖြင့်တရားဓမ္မတို့လက်ပေမဲ့တရားရှိတယ်မရှိပါဘူးဒါဖြင့်အတော့ချုပ်အောင်ဘယ်လိုကျင့်ရမှာလဲသူမဂ္ဂင်မဂ္ဂင်၈ပါးနဲ့ခမည်းတော်ဤခန္ဓာကိုယ်ကိုလက္ခဏာဤပုံမှာရှိအောင်မှန်ပါဒါမရှိလို့ရှိရင်အတော့ဖြုံကုန်ဖြုံမှန်ပါဖြုံမမဖြုံပါဒါဖြင့်ဒီနေ့တရားမှာဓမ္မတို့ ဩအပွဲလည်းသိမြောင်ဘုရားလည်းဟောတော်မူပါပေတယ်လူရင်းလည်းဆိုက်ပါပေတယ်ဆိုတာခင်ဗျားတို့ဉာဏ်နဲ့မှသုံးချက်ချပါလူရင်းမဆိုက်သေးဘူးလားလူရင်းဆိုက်ပြီနော်ခိုင်းတာပြန်လူရင်းဆိုက်ပေမဲ့လည်းဘုန်းကြီးကဒီဃာရမတွေဆိုက်တယ်မတင်သေးတဲ့အတွက်လူကြီးကိုပြမှာပဲကိုဆိုင်ပါဘာကြအာတော့ချုပ်မှနိဗ္ဗာန်ကိုအာတော့ချုပ်ရင်နိဗ္ဗာန်အဲ့ဒီချုပ်အောင်ဘာနဲ့ကျင့်မလဲ အဲမဂ္ဂင်၈ပါးဆိုတော့6နာမနဲ့မကျင့်ရပဲဘူးအဲ6နာမနဲ့ကျင့်မှအာသွားချုပ်မှန်ပါ6နာမနဲ့မကျင့်ရင်အာသွားမချုပ်ပါအာသွားမချုပ်လို့ရှိရင်ဒကာဓမ္မတို့ဟောဒီအာသွားဒီကုသိုလ်တွေကြီးလောက်ခိုင်းနေမှန်ပါဘုံဘဝလဲရတဲ့ကုသိုလ်ဘုံဘဝမြုပ်တတ်တဲ့ကုသိုလ်မလောက်ခိုင်းမိဘူးလားလောက်ခိုင်းပါရှင်းမလားရှင်းပါဒါဖြင့်ဒကာဓမ္မတို့အာသွားရိချုပ်ရရှင်ကြောင့်အကျင့်ဖြစ်တဲ့မဲခင်လုံးနဲ့ ခန္ဓာပေါ်မှာမလုတ်တဲ့ကာလပတ်လုံးအာရဝတော့ချုပ်မိမဟုတ်ပါဘူးသဘောပါအာရဝချုပ်ပါချုပ်ပါမဲခင်၈ပါးနဲ့ခန္ဓာကိုယ်တော်မှာဒုက္ခသစ္စာမြင်အောင်မလုတ်တဲ့ကာလပတ်လုံးအာရဝဘယ်တော့မှမချုပ်ဘူးသဘောကြလားမဲခင်၈ပါးနဲ့ဒကာရမတို့ခန္ဓာကိုယ်ပေါ်မှာခန္ဓာကိုယ်ဒုက္ခသစ္စာမသိသေးတဲ့ကာလပတ်လုံးအာရဝမချုပ်ဘူးရှင်းမလားရှင်းပါခန္ဓာကိုယ်ဖြစ်တဲ့ဒုက္ခသစ္စာလို့မှ ပိုင်ပိုင်နေနေမသိသေးလို့ရှင်အာတော့ကဘယ်နဲ့ချုပ်ပြီးတော့ရှင်းမလားရှင်းလို့ရှိရင်ဒကာဓမ္မတို့အလုံးလုံးကြပါလို့ဆိုတဲ့တရားကိုဖြင့်ပြောရတာခန္ဓာကိုယ်ဒုက္ခသစ္စာသိသွားလို့ရှိရင်ဖြင့်မကင်ခန္ဓာကဒုက္ခသစ္စာသိတာကမကသစ္စာမဟုတ်ဘူး။ဒီအာရဝကလာနိုင်လေရလား။သူကအာရဝဆိုတဲ့တရားကအဝိဇ္ဇာပဲသွားတာသစ္စာမသိအောင်ဖုံးထားတာဘူး။မှန်ပါ သစ္စာမသိအောင်ဖုံးထားတာကိုသူတို့ကသစ္စာသိတဲ့အလုံးလုံးလိုက်တော့ဟုတ်တယ်ကအဝိဇ္ဇာသွားချုပ်သွားတယ်ချုပ်သွားသူ့ကြောင့်သူကလည်းခိုင်းလို့ပေါ်ရတဲ့ဓမ္မတော့ပေါ်သွားဒိဋ္ဌာသွားကသူ့မှမရှိဘဲနဲ့သူ့အစေကံ၃ယောက်ပါရှိပါမရှိပါဘူးသူစေကံ၃ယောက်မှမရှိဘဲနဲ့အာသောအပြားတွေကိုရှိပါမရှိပါအဲဒီဘုံဘဝလည်းစေတတ်တဲ့ကုသိုလ်တွေကိုရှိပါမရှိပါဟောတာကသူတို့နှစ်ခုအရေးကြီးဆုံးပဲအာသောချုပ်တဲ့အကျင့်အရေးကြီးဆုံးပဲ သဘောပါကြမှာဘာရေးကြည့်ပါလဲအာသဝချုပ်တဲ့ကဲအာသဝကအာသဝချုပ်တဲ့ကျင်ဒကာရမအလွန်ရေးကြည့်ပါအာသဝကဘယ်ချိန်မှချုပ်မှာတော့လို့မနိုင်တော့ကိုမြင့်ကမေးဖို့မလိုဘူးသစ္စာသိတဲ့အချိန်မှာသူချုပ်ပါမယ်သဘောပါရဲ့ဘယ်ချိန်သူချုပ်မယ်လို့ပြောသစ္စာသိတဲ့အချိန်ချုပ်ပါဩော်ဒါဖြင့်ဒကာရမတို့သစ္စာမသိသေးသေးအာသဝမချုပ်သေးမချုပ်သေးသေး သစ်တို့ဒီဝဲရနေတဲ့သစ်တုံးသိရလို့ပဲဗယံမရာလည်းပဲဗယံမရာမြုပ်ဗယံမရာသွားပေါ်ပေါ်ခြင်းနဲ့ရှိမှန်ပါဒီတိုင်းမနေပဲနေပါအဲ့ဒါကြောင့်ဒကာဓမ္မတို့ခန္ဓာပေါ်မှာပါတိကိုရေးကြည့်ပါသစ္စာသစ္စာအဲခန္ဓာကသစ္စာသိတာကမဂ္ဂသစ္စာခန္ဓာသိခန္ဓာကဒုက္ခသစ္စာသိတာကမဂ္ဂသစ္စာသိတာကအာသဝ သဘောကျခန္ဓာကဘာသစ္စာဒုက္ခသစ္စာအင်းသိတာကမနတ္တသိတာကအဲဒါပြန်အာသောသေးတော့အရာနိဗ္ဗာန်ဝိသတိဆိုတဲ့တိုင်းအာသောသေးလို့ရှိရင်ဖြင့်အာသောခယံအာသောတရားတွေကုံရနိဗ္ဗာန်သူကုံတဲ့နေရာနိဗ္ဗာန်သူမကုံတဲ့နေရာသဘောပါလားအဲ့ဒါကြောင့်ဒကာဓမ္မတို့တစ်လည်းသိပါပြီနှစ်လည်းသိပါပြီသုံးကိုသိပါလေးလည်းသိပါ ဒါကြောင့်ဒီကုသိုလ်တွေဟာဘုရုတ္တတိတွေဆိုတာဒကာဓမ္မတွေလေးလေးနက်နက်မှတ်ဘုံဘဝကိုတောင်းတလုပ်တဲ့လူဘဝနတ်ဘဝဗြဟ္မာဘဝတောင်းတလုပ်တဲ့ကုသိုလ်ဟာအာရဝိကျိုးတွေမှန်ပါတပည့်ကြဘုရုကြီးကျိုးတွေပါအာရဝိကျိုးဒါရင်ခင်ဗျားတို့ကပြန်အဲမင်းတော့ဘဝနတ်ဘဝကောင်းစားမှာပေါ့အင်းကောင်းစားလိမ့်မယ်နောက်ဘဝကောင်းစားရေးလုပ်တာဘုရားအာရဝကြောင့်လုပ်ဖြစ်တာကြီးတယ်မှန်ပါတပည့်ကြနောက်ဘဝကောင်းစားရေးလုပ်တာဘုရားအာရဝကြောင့် အာသွားကအကြောင်းကောင်းစားရေးကုသိုလ်တွေကအကျိုးကဲမောင်းနိုင်သေချာပေါ်ပြီပါဆက်ကဏိဗာအင်္ဂုတ်တို့နေဝေရိကပရိယာယသုတ်မှာသေသေးချာချာဘုရားဟောတဲ့အတွက်ဘုန်းကြီးကရှင်းရှင်းလင်းလင်းပြောပေးတယ်သဘောပါကြပါပါကဲခင်ဗျားတို့ဒီနာမျိုးနဲ့ဒီညာမျိုးရတာကိုပဲမွန်နိုင်တော်တော့ညံ့လာလို့ရတယ် ရနိုင်ကြအကြောင်းကိုရှိပါမရှိပါဘူးကုသိုလ်ဆိုမကောင်းတာပဲရှိမလုံးกว่าလေပိတ်ညင်းတဲ့လူကတဘုံကြီးရှိသေးတယ်ကုသိုလ်ဟူသေးတယ်ကုသိုလ်ပါလို့ဆိုတော့ဘယ်မကောင်းတာရှိမလဲဟောပိတ်ညင်းတဲ့လူကမရှိဘူးလားရှိပါဘူးကုသိုလ်ဆိုတာကောင်းတာကြီးပဲกว่าဘုံဘဝကိုဖြစ်စေတဲ့ကုသိုလ်ဟူသေးအာရောကြောင့်ဖြစ်တဲ့အကျိုးတရားလို့ဘုရားဟောလိုက်ပါရှင်းမလားရှင်းပါဘုံဘဝတောင်းတာလုပ်တဲ့ကုသိုလ်တွေဝန်နဲ့များပြည့်နေမယ်ဆိုရင်ဒါဘုရုကြောင့်ဖြစ်တာပါပါ ဒါဖြင့်လည်းအာရုံကြောင့်ဖြစ်တဲ့ကုသိုလ်ဖြင့်သူဘုံဘဝတွေဒုက္ခသစ္စာတွေပေါ်မပေါ်ပေါ်ပါဘူးပေါ်လို့ရှိရင်ဖြင့်တရားဓမ္မတို့ဘယ်မှာနိဗ္ဗာန်နိဗ္ဗာန်ပေါ်တာဟုတ်ကြလားမဟုတ်ပါဘူးဒုက္ခကတိဉ္စင်းနဲ့နိဗ္ဗာန်ပေါ်တာဟုတ်ပါရဲ့မဟုတ်ပါဘူးဒါကြောင့်တဲ့ဘာလေးသူဘာလေးတန်တခင်ဗျားတို့အာသောတရားကုံရတာရောပါလေလို့သဘောကျလားဘာလေးလူလူဘာလေးတန်တအာသောတရားကုံ အဲ့ဒါလေဆူတောင်းရပဲရှိသေးတယ်ကိုအောင်လုပ်တဲ့လောက်ကမက်က7ပါးနဲ့လုံးမရမှာအဲ့ဒါဆူတောင်းတဲ့လောက်တာရှင်းမလားရှင်းပါဆူတောင်းနေတော့မရသေးဘူးကျက်မကြီးတွန်းနေလို့ကျုပ်တွေကလိုလိုပေါက်ပါလားပေါက်ပါဘူးဝက်ရအောင်မှာကျက်ငွေတွေပေးရအောင်မှာမဟုတ်လားမှန်ပါအဲအဲမှာရှိတဲ့ကျုပ်တွေမှာရှိတဲ့အဲကိုယ်ကုံွေးနဲ့ ဝုတ်ပေးမှသာခင်ဟိုထဲမှာရှိတဲ့ရေတွေခမ်းပြီးကြက်ကောင်လေးတွေဖြစ်ပြီးပြင်မဲ့ထွက်နိုင်တာမှန်ပါမဟုတ်ခဲနဲ့ရတယ်လေထုံးစံရှိရတာမရှိပါဘူးအဲ့ဒါဘယ်ရလဲမဟုတ်ဘူးလားမှန်ပါပြင်မဲ့ကန်နေငါကြက်ကလေးတွေပေါက်ပါရေလို့ကြက်မကြက်လဲပြီးမြစ်တာပို့နေလို့ကျုပ်ကလေးတွေကမပေါက်ဘူးတဲ့သူဥထားတဲ့ဥပေါက်ပါမပေါက်ပါဘူးအဲ့ဒီတိုင်းမှာပဲဒကာရမတို့လုံးမရမယ်လုံးပါဘယ်လိုဟောပါလဲလုံးပါလုံးပါကဲလောက်ကြပါစို့တဲ့ဒကာရမတို့ဒါသိမ့်လိုက်ပါပြီနော်ခန္ဓာကိုဒုက္ခသစ္စာသိဖို့အရေးကြီး အနာကိုဘာသစ္စာသိဒုက္ခသစ္စာသိအဲဒုက္ခသစ္စာကိုသိတာလေဒကာရမတို့မကသစ္စာပေါ့ဗျာခိုင်းတာဖြင့်ဒီဘက်ကမကသစ္စာဒါဒီကခန္ဓာ၅ပါးဒီကခန္ဓာ၅ပါးထားတာပေါ့ဒကာရမတို့သိပြီးသားတိုင်းနော်အဲ့ရခင်ဗျားတို့ဖြစ်ပြရရှိခိုင်းတယ်ဘုရားကနော် ဒါရုပ်တရားဖြစ်ဖြစ်ရှိပြီဒကာဓမ္မကဝေဒနာပဲဖြစ်ဖြစ်ရှိသိတယ်နော်ယူခန္ဓာပဲမကြဘူးမှန်ပါဘူးဒါခန္ဓာ၅ပါးကိုတဘာဝဖြစ်ဖြစ်ရှိလို့ရှင်ခန္ဓာဘောခန္ဓာပဲရှိရမရောက်ဘူးလားရောက်ပါဘူးရောက်တော့ဒီရှင်းလိုက်ပြက်လိုက်ဝေနာလေးပေါ်လိုက်ရှင်းလိုက်ပြက်လိုက်စိတ်ကလေးပေါ်လာရှင်းလိုက်ပြက်လိုက်အင်းရုပ်ကလေးရောကွေးလိုက်ဆန်းလိုက်လေးရှင်းပြန် ဒကာဓမ္မတွေသိတဲ့အတိုင်းအင်းထောက်ကန်လို့ထောက်ကန်တဲ့ယုတ်တွေပြက်ပြီးကာလလှုပ်ရှားတဲ့ယုတ်တွေပေါ်ရင်ပေါ်နေလှုပ်ရှားတဲ့ယုတ်တွေပြောက်ပြီးအင်းတောင်းနေတဲ့ယုတ်တွေကောအင်းဒါလည်းဖြက်လိုက်ပြက်လိုက်မနေဘူးလားနေပါဘူးအဲ့ဒီဖြက်လိုက်ပြက်လိုက်ပြက်ပြန်ပြက်ပြန်ပြက်ပြန်ပြက်ပြန်ပြီးတော့ဟောဒီမက်ခင်နဲ့ကြိုက်တာကိုရှုဘူးသဘောကျကြိုက်တာကိုတစ်ခုကိုရှုစိတ်ကြိုက်စိတ်ရှုဝေဒနာကြိုက်ဝေဒနာကြိုက်တာရှုတစ်ခုရှုကိုပါပါပဲသဘောကျအဲ့ဒီကလေးရှုလိုက်တဲ့အခါကျတော့ဩ မိမိခန္ဓာကြီးဟာဒါဒါကမိမိညာပေါ့ဗျမိမိမက်ကဲမိမိညာနဲ့မိမိခန္ဓာကြည့်လိုက်တော့မှဒကာဓမ္မတွေခဏခဏအဲကြည့်လိုက်ကြည့်လိုက်ဝေဒနာကြီးကြည့်လိုက်ကြည့်လိုက်ကြည့်လိုက်အဲဒုက္ခကြည့်လိုက်ပြန်ကြည့်လိုက်ကြည့်လိုက်ဒုက္ခကြည့်လိုက်ပြန်ကြည့်လိုက်ပြန်ဥပ္ပခါလေးကြည့်လိုက်ပြန်ကြည့်လိုက်ပြန်ဩမိမိခန္ဓာလားအောင်းနေတယ်မိမိခန္ဓာမဟုတ်ပါဘူးသူကသူ့ဘောနဲ့သူဖြစ်ပြီးပြက်နေတာပါဒီလိုမြင်ရ တခြားစီကြည့်ရကြည့်တယ်လူကညာကတခြားခန္ဓာကတခြားတခြားစီမြင်ရအကြည့်ခံနေတာကဖြစ်တာဖြစ်တာပဲရှိရကြည့်ညာကလည်းဖြစ်တာဖြစ်တာကိုပဲမြင်နေရဒါဖြင့်ဩဒါကကြည့်တာကညာဓမ္မတခြားညာဥသိတဲ့ဓမ္မတခြားအကြည့်ခံရတာကခန္ဓာဓမ္မတခြားအကြည့်ခံရတာကဘာဓမ္မခန္ဓာဓမ္မတခြား အဲကြည့်တဲ့ဓမ္မကညာဓမ္မခန္ဓာဓမ္မကိုညာဓမ္မနဲ့ကြည့်ပါတဘောကြခန္ဓာဓမ္မခန္ဓာဤသဘောညာသဘောနဲ့ကြည့်ပါသဘောပါရဘယ်လိုကြည့်ကြခန္ဓာဤသဘောနဲ့ခန္ဓာဤသဘောကိုညာသဘောနဲ့ကြည့်ပေးပါလေခန္ဓာဤသဘောကိုညာသဘောနဲ့ကြည့်ပေးလိုက်တဲ့အခါကျတော့ခန္ဓာက ကိုယ်ခန္ဓာမဟုတ်တဲ့အတွက်ဒုက္ခသစ္စာဖြစ်နေတဲ့အတွက်သူဘာမှပြောလို့မရှိဘူးဒုက္ခသစ္စာပဲပြောတယ်မှန်ပါခန္ဓာသဘောကဘာပြောပါလဲဉာဏ်သဘောကဘယ်လိုများသိပါလိမ့်မလို့လို့မေးတဲ့အခါကျတော့ဩဖြစ်သူပြည့်နေတဲ့ဥစ္စာဒုက္ခသစ္စာပဲလို့သိနေပြီလားသိပါဘူးသိနေတော့ခန္ဓာသဘောကဒုက္ခသစ္စာဟုတ်လားမှန်ပါခန္ဓာပင်ကိုယ်သဘောကဒုက္ခသစ္စာညာဤ ထိုးတဲ့မှုသဘောကလည်းတဲ့ကိုဆရာပေးထားတဲ့မျိုးလုံးဖျားပေးထားတဲ့မျိုးလုံးနဲ့မကင်ရှိပါသမာဓိဓမ္မသင်္ကပ္ပဆိုတဲ့မျက်မှန်တက်ပြီးသမာဓိမျိုးလုံးနဲ့ကြည့်လိုက်ပြီးဓမ္မဖြင့်ဒုက္ခသစ္စာကိုဒုက္ခသစ္စာလို့ပဲဉာဏ်သဘောကသိမသိဘူးလားသိပါဘူးဒါဖြင့်အတိဓမ္မကတရားသဘောကျအသိခံရတဲ့ဓမ္မကတရား အတိသဘောကတခြားနော်အတိကန္ဓမကတခြားဒီသဘောနဲ့ဒီသဘောကတခြားစီထားသူကသိတတ်တာပဲပဓာနာထားပါသူကသူ့ပင်ကိုယ်သဘောကိုဒုက္ခသဘောကိုဒုက္ခပြောတတ်တာကသူ့ပင်ကိုယ်သဘောဒုက္ခရှိလို့ဒုက္ခသဘော ပြောတာကခန္ဓာသဘောသဘောကြဒုက္ခရှိတဲ့ဒုက္ခတွေထုတ်ပြနေတာကခန္ဓာသဘောပြောမလဲ မင်းသဘောကိုငါမှန်သိအောင်စောင့်ကြည့်မယ်ဆိုတာကဘယ်လိုသဘောလဲဉာဏ်သဘောကအမှန်သိအောင်စောင့်ကြည့်ခန္ဓာသဘောကသူ့ရှိတာပြောတာခန္ဓာရရှိတာပြောသူ့ရှိတာသူပြောတာသူ့ရှိတာဗာဒိစ္ဆာရှိအင်းဖြစ်တယ်လည်းဒုက္ခပြက်တယ်လည်းဒုက္ခဒီသစ္စာလည်းသူပြောလိုက်ရှိဉာဏ်သဘောကမင်းပြောချင်တာပြောချင်တာကြည့်စမ်းမယ်ဆိုပြီးကြည့်တယ်ဘောကဉာဏ်သဘောအဲ့ဒီကဲတော့ ဒီလိုသိသွားတဲ့အခါကျတော့ဩသူကဒုက္ခသစ္စာသူ့သဘောကဒုက္ခသစ္စာဟုတ်လားအဲညာဤပင်ကိုကခိုးရမှုကလည်းသူ့မှာငကိုညာလုံးကတော့ဖြင့်ခုလိုသစ္စာမသိတဲ့ညာတရားတွေနားနေရအာထုတ်နေတုန်းကတော့ဖြင့်လူပဲနဲ့ပဲဖြစ်နေတာပေါ့ကွာခန္ဓာငါးပါးလူပဲနဲ့ပဲမဖြစ်ဘူးလားဖြစ်ပါအခုသေးသေးချာချာစဉ်းစားတော့ညာတော်ဆရာဘုန်းကြီးကပေးပေးလာတဲ့ခါကျတော့ ဒီညာကကလျာဏမိတ်တသူတော်ကောင်းနဲ့ပေါင်းသင်းလို့ရတယ်ညာဖြစ်ပြီးဒီကလာနေသောကြောင့်ဒီညာကတော့ဖြင့်လူသဘောကိုမသိဘူးဒုက္ခသစ္စာသဘောလားသိမှန်ပါဒီညာကဘာသိပါလဲခန္ဓာကဘာပြောလဲအဲဆရာသမားကူကြီးနဲ့ရထားတဲ့ညာကဘာကိုသိလဲဒုက္ခသစ္စာကိုသိတော့ဒုက္ခဒုက္ခသစ္စာသိတာကမဂ္ဂသစ္စာအဲ့ဒီကြလာတော့မှဟောနေငါတဲ့ဒီကြားထဲမှာ ကာမသဝကလည်းဒီခန္ဓာကြီးလိုချင်သေးရဲ့ဘဝသဝကလည်းဒီခန္ဓာကြီးနဲ့ပျော်သေးရဲ့ဒိဋ္ဌသဝကလည်းဒီခန္ဓာကြီးကိုဒုက္ခသစ္စာသိတာတော့နာကုံနာဟာလို့ယူသေးရဲ့အာသောတရားတွေကမချုပ်ဘူးအာသောတရားတွေသစ္စာကိုသိတဲ့အတွက်အဝိဇ္ဇာကရောချုပ်ကောင်းဆောင်လည်းချုပ်နောက်လည်းသုံးခုပဲချုပ်ပါဒါကြောင့်ကောင်းဆောင်နောက်လည်းသုံးကောင်းဆောင်ကအဝိဇ္ဇာနောက်လည်းသုံးခုကကာမသဝဘဝသဝဒိဋ္ဌသဝ မချုပ်သေးဘူးလားထိုးခဲ့တဲ့ချုပ်သွားတဲ့အခါကျတော့တရားတော်တရားကုံတာကိုဘာခေါ်ကြမလဲဘောကြအာသောတရားကုံတာကိုနိဗ္ဗာန်အဲဒုက္ခသစ္စာကိုမဂ္ဂသစ္စာနဲ့မြင်လို့ရှိရင်အာသောတရားကုံပါဘောကြအာသောတရားကုံတော့ဒီခန္ဓာကြီးကတော့ရှိရှိပင်ရှင်များတော့လေကိလေသာဆုံးမြင်းတဲ့နိဗ္ဗာန်ကိုရတယ်ခန္ဓာကတော့ဒကာဓမ္မတွေသိတဲ့တိုင်းနဲ့ အဲပြိဋိဘံဆံမှာပဲခန္ဓာကပြောင်းခန္ဓာရှိပေမဲ့ကိလေသာချုပ်နေတဲ့ဘုရားကိုယ်တော်ကြီးလို့ဖြစ်နေဘုရားခန္ဓာတော့မရှိဘူးအာသောကိနေအာသောတရားကတော့အဲသူညာနဲ့ဒုက္ခန္ဓာတော့သူကြည့်တာပဲအာသောကတော့ရှိကုန်မရှိသဘောကျခန္ဓာကြီးနဲ့တော့သုံးပုံမဲ့တွားလိုက်လာလဲသင်္ကန်းယုံလိုက်တကိုးပြလိုက်ရှိတာပါပဲသဘောကျအာသောကတော့ဘယ်နဲ့အဲသစ္စာသိတော့ ဒါကဒုက္ခသစ္စာသိတာကမဂ္ဂသစ္စာပုံတာကအာဘောလေးပါမကုန်သေးဘူးလားအဲမလေးတိုင်းရင်လေးပါးလုံးကုန်တာပဲမလေးဗြဟ္မမေရမယ်ဆိုဒိဋ္ဌာသွားကုန်မှာပဲကာမသွားလေးပိုင်းပိုင်းကုန်မှာပဲအဝိဇ္ဇာသွားလေးပိုင်းပိုင်းကုန်မှာပဲသဘောကျလားဒိဋ္ဌာသွားကတော့ပြင်စံလုံးရောကုန်တယ်လို့မှတ်လိုက်ပါတော့ခိုင်းတာပြင်ဒကာဓမ္မတို့လောက်တတ်ပါဘူးဒုက္ခသစ္စာသိအပြောင်းဖြစ်ပြဒုက္ခသစ္စာပဲလို့ရှုရှုလိုက်လို့ချင်းဖြင့် ရှင်းညာငမက်ကတစ္ဆာဖြစ်ပြီးကုံနာကဘာလာဖြစ်အဲ့ဒါလဲအာသောဒီကုံနာကအာသွာကုံတဲ့နေရာအစားထိုးတာကအာသွာချုပ်တဲ့နေကုံနာကကုံတဲ့နေရာမှာအစားထိုးတာအဲနိဗ္ဗာန်ကအာသွာချုပ်ရအောင်ကြားသေးဘူးလားသဘောပါဒီတိုင်းအာထုပ်ပါလို့ဒီပြလိုက်တယ်ကဲယနေ့ဒီလိုပြောကြပါ